တမန်တော်ဝတ္ထုအခန်းကြီး29အငယ်1မှ8ထိုအခါငါတို့သည်ဣတလိပြည်သို့သင်္ဘောနှင့်ကူရမည်အကြောင်းကိုစီရင်ပြီးမှယူလိအမည်ရှိသောဩဂုတ်ထုတက်နှင့်ဆိုင်သောတက်မှု၌ပေါလုမှဆ၍အကျဉ်းခံသောအခြားသူတို့ကို အကြ၏အာဒရမုတိသင်္ဘောကိုစီ၍အာရှိပြည်နားသို့လျှောက်သွားမည်အကြံနှင့်လွှင့်ကြ၏အာရိတခုအမည်ရှိသောမာကေဒေါနိပြည်တတ္တလောနိ မြို့သားသည်ငါတို့နှင့်ပါ၏။နက်ဖြန်နေ့တွင်ဇီးတုံမြို့၌စိုက်ကြပြီးလျှင်ပေါလုသည်မိမိအဆွေခင်မွန်းတို့ထံသို့သွား၍သူတို့၏လှုပ်ကြွေးပြုစုခြင်းကိုခံရမည်အကြောင်းယူလီသည်ကျေးဇူးပြု၍အခွင့်ပေးလေ၏ထိုမြို့မှထွက်၍လေမသင့်သောကြောင့်ကုပရုကျွန်းမြောက်ဖက်နားသို့ရှောက်သွားသည်ဖြင့်ကိလိကိပြည်ပမ်ပုလိပြည်နှင့်ဆက်သောပင်လယ်ကိုကူး၍လူကိပြည်မူရမြို့သို့ရောက်ကြ၏ ထိုမြို့၌ဣတလိပြည်သို့ကူးသောအာလေဇန္ဒြိသင်္ဘောကိုတပ်မှူးသည်တွေ့၍ထိုသင်္ဘောထဲသို့ငါတို့ကိုသွင်းထားလေ၏။နေ့နေ့သာသွား၍နေ့ရက်ကာလကြာသောအခါပင်ပန်းစွာကြိုးစား၍ကနိဒ်မြို့နှင့်တည့်တည့်ရောက်ပြီးမှ၊လေမသင့်သောကြောင့်ကရေတေကျွန်းအရှေ့ဘက်သာလမုန်မြို့အနားသို့ပင်ပန်းစွာရှောက်သွား၍လာသဲမြို့နှင့်အနီးကာလုလိမင်းအမည်ရှိသော အရပ်သို့ရောက်ကြ၏။ အငယ်9မှ20ကာလကြာသည်ရှိသောကြီးစွာသောဥပုံနှင့်လွန်၍ပင်လယ်မကူးတင်သောလဥဒုအချိန်ဖြစ်သည်ကို ပေါလုသည်ထောက်၍အချင်းလူတို့ယခုမှပင်လယ်ကူးလျင်သင်္ဘောနှင့်ကုံများတို့သည် ဆုံးရှုံးသည်သာမကငါတို့အသက်ပျက်စီးရာသောဘေးအန္တရာယ်ရောက်မည်ကိုငါထင်မြင်သည်ဟုတတိပေ၏သို့တော်လည်းတမှုသည်ပေါလုစကားကို နားမထောင်ဘဲ တက်မကင်စကားနှင့်သင်မောသူကြီးစကားကိုနားထောင်၏ထိုမြို့စိတ်၌ဆောင်းကာလပတ်လုံးမနေသင့်သောကြောင့်တဖန်လွှင့်ပြန်၍ဖိနှိပ်မြို့စိတ်တို့မိနိုင်လျင် ထိုစိတ်၌ဆောင်းကာလကိုလွန်စေသောတာ၍ကောင်းမည်ဟု လူအများတို့သည်ဆိုကြ၏ဖိနှိပ်စိတ်ကားကရတီကျွန်း၌ရှိ၏အနောက်မြောက်သို့၎င်းအနောက်တောင်သို့၎င်းမျက်နှာပြု၏ တောင်လေသည်ဖြည်းညှင်းစွာလာသောအခါ၊ယခုမှီနိုင်သည်ဟုစိတ်ထင်နှင့်လွှင့်၍ကရေတေကျွန်းနားသို့ရှောက်သွားကြ၏။ကာလမကြာမမြင့်မှီဥရုကလုဒုန်အမည်ရှိသော လေပြင်းမုန်တိုင်းသည်သင်္ဘောကိုတိုက်၍တဟုန်တည်းဆောင်သွားသဖြင့်၊သင်္ဘောသည်ထိုလေကိုမခံနိုင်သောကြောင့်၊ငါတို့သည်အားလျော့၍လေတိုက်ရာသို့ပါလွင့်ကြ၏။ကလောဒကျွန်းနားမှာပြေးစဉ်တွင်သမ္မန်ကိုမပျက်စေခြင်းငှါ ပင်မန်းစွာကြိုးစား၍သင်မောပေါ်သို့တင်ပြီးလျင်သင်မောကိုခိုင်ခန့်စေခြင်းကကျိုးနှင့်ပတ်စည်းကြ၏တောင်ပေါ်မှတင်မီကိုလည်းစိုးရင်သောကြောင့်ရွက်ကိုတင်းသည်ဖြင့်လေတက်ရာသို့ ပါလွင့်ကြ၏လှိုင်းထအာကြီးသောကြောင့်အလွန်တုန်လှုပ်၍နှက်ဖြန်နေ၌ဝန်ကို ထုတ်ပြကြ၏သုံးရက်မြောက်သောနေ့၌သင်မောဒဇာများကို ကိုလက်နှင့်ကန်ယူ၍ပြစ်လိုက်ကြ၏နေလာ ကြယ်နက္ခတို့ကိုတာရှည်စွာမမြင်ရ၍မိုဃ်းသက်မုန်တိုင်းအားကြီးသေးသဖြင့်၊ကယ်တင်ခြင်းသို့ရောက်မည်ဟုမြော်စရာအခွင့်အလျှင်းမရှိ။21အစာကိုမစားဘဲကြာမြင့်စွာ နေကြပြီးမှ၊ပေါလုသည် ထိုသူတို့၏အလယ်၌ထ၍၊အချင်းလူတို့၊ငါ့စကားကို နားထောင်၍ကရေတေကျွန်းမှမလွှင့်ဘဲနေလျှင်၊ဤပျက်စီးဆုံးရှုံးခြင်းနှင့် ကင်းလွတ်ရကြ၏ယခုတွင်စိတ်သက်သာခြင်းရှိကြလော့အကြောင်းမူကားတင်မောဆုံးခြင်းမှတပါတင်တို့တွင်အဘယ်သူမျှအသက်မဆုံးရအဘယ်ကြောင့်ဤဟုမူကားငါကိုပိုင်တော်မူ၍ငါကိုးကွယ်သောဘုရားသခင်၏ကောင်းကင်တမန်သည်ယနေ့ညတွင်ငါအနားမှပေါ်လာလျက်ပေါ်လူတင်သည်မဆိုး၏နှင့်ကဲတာပြင်ရှိသို့ရောက်ရမည်တင်နှင့်အတူပင်လယ်ကူးသောသူအပေါင်းတို့ကိုဘုရားသခင်သည်တင့်အား ပေးတော်မူပြီဟု ဆို၏ထိုကြောင့်အချင်းလူတို့တက်တာချင်းရှိကြလော့ငါအားမိန်တော်မူသည့်အတိုင်းဖြစ်လိမ့်မည်ဟုငါသည်ဘုရားသခင်ကို အမိပြု၍ယုံရင်ရှိ၏သို့တော်လည်းတစုံတစ်ခုသော ကျွန်းပေါ်မှာတင်မောတင်၍ပြည့်ရမည်ဟု ပေါလုဆို၏အငယ်29မှ32 14ရက်မြောက်သောနေ့ည ရောက်သောအခါငါတို့သည်အာဒြိပင်လယ်တွင် အရက်လေးမျက်နှာသို့ လူးလာသွားကြစဉ်တန်းကောင်အချိန်၌ဇုံတစ်ခုသောကမ်းအနီးသို့ ရောက်လူသည်ဟုတင်မောသားတို့သည်ထင်မှတ်သဖြင့်ရေကိုစမ်းလျင် အလံ20ရှိသည်ကို တွေ့ကြ၏ထိုမှစိုးစည်းလွန်ပြန်လျင်တဖန်ရေကိုစမ်း၍35လံရှိသည်ကို တွေ့ကြ၏ကြောက်ကိုတိုက်မိမည်စိုးရင်သောကြောင့်သင်္ဘောပဲ့မှ ကြောက်ဆူးလေးလက်ကိုချ၍မိုးလင်းပါစေဟုဆုတောင်းကြ၏သင်္ဘောသားတို့သည်သင်္ဘောကိုစွန့်သွားမည်ဟု အကြံရှိသည်နှင့်သင်္ဘောဥသို့သွား၍ကြောက်ဆူးချဟန်ပြုလျက်တမန်ကိုလျှော့စဉ်တွင် ပေါလုကဤသူတို့သည်သင်္ဘောပေါ်၌မနေလျင်သင်တို့သည် ချမ်းသာမရနိုင်ကြဟုတမှုမှဆ၍စစ်သူရဲတို့အားဆို၏ ထိုအခါစစ်သူရဲတို့သည်သမ္ဘာကြိုးကို ခုတ်ဖြတ်၍ချလိုက်ကြ၏။33မိုဃ်းလင်းလုသောအခါအစာကိုစားစေခြင်းငှါပေါလုသည် လူ အပေါင်းတို့ကို တိုက်တွန်းလျက်၊သင်တို့သည်တဆယ်လေးရက်ပတ်လုံးမြော်လင့်၍ယနေ့တိုင်အောင် အစာမစားဘဲငတ်မွတ်လျက်နေကြ၏။ထိုကြောင့်အစာစားကြလော့။စားလျှင် ချမ်းသာရခြင်းအကြောင်းဖြစ်လိမ့်မည်။ တင်တို့ဆံကြီးတပင်မျှမပျက်စီးရဟု ဆိုပြီးလင် ပေါလုသည်မုံကိုယူ၍ထိုသူများရှိ၌ဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်းပြီးမှ မုံကိုဖဲ့၍စားလေ၏ထိုသူအပေါင်းတို့သည်လည်းစိတ်သက်သာခြင်းရှိ၍အစာကိုစားကြ၏ထိုသင်္ဘော၌ပါသော သူများတို့သည်အရေအတွက်အားဖြင့်209ကျိတ်6ယောက်ရှိသည်ဝါစွာစားပြီးမှဆန်စပါးကိုပင်လေတဲသို့ပြစ်ချ သင်္ဘောကိုပေါ့စေကြ၏။39မိုဃ်းလင်းသောအခါထိုအရပ်ကိုမသိသော်လည်း၊ထောင့်ကွေ့တခု၌သင်္ဘောဆိပ်ရှိသည်ကို မြင်သောကြောင့်၊သင်္ဘောကိုအထဲသို့သွင်းနိုင်လျှင်သွင်းမည်ဟုအကြံရှိကြ၏။40ကျောက်ဆူးတို့ကိုလွှတ်၍ပင်လယ်ထဲသို့ချလိုက်ပြီးမှ၊တက်မတို့ကို ဆိုင်းသောကြိုးများကို ဖြည်၍၊ရွက်ကိုလေ၌ဖြန့်ဖွင့်လျက် ကမ်းနားသို့တိုက်သွားကြ၏ရေဆိုင်ရာသို့ရောက်လျင်သင်္ဘောကိုတောင်ပေါ်မှတင်စေ၍ဥမလုတ်ပဲနေသည်ဖြင့်ပဲ့ကိုလှိုင်းတဘိုးရိုက်သောကြောင့်ကျိုး၏ထိုအခါအကျဉ်ခံသောသူတို့သည်ကုန်းတို့ကူး၍ပြင်းမိကိုစိုးရင်သောကြောင့်စစ်သူရဲတို့သည်တတ်မိဟုအကြံရှိကြ၏တမှုသည်ပေါလုကိုချမ်းသာစေခြင်းငှာအလိုရှိသည်ဖြင့်စစ်သူရဲတို့၏အကြံကိုမြစ်တား၍ ကူးနိုင်သောသူတို့သည်အရင်ဆင်း၍ကုန်းသို့သွားစေခြင်းငှါ၎င်း၊ကြွင်းသောသူတို့သည်ပျဉ်ပြားမှစ၍သင်္ဘောစာများကိုစီးစေခြင်းငှါ၎င်းစီရင်လေ၏။ထိုသို့လူအပေါင်းတို့သည်ဘေးနှင့်လွတ်၍ကုန်းပေါ်သို့ရောက်ကြ၏။